မနေ့ကဒီဘုဒ္ဓရာနိကေလာသမာဓိကြီးဖြစ်ခြင်းအကြောင်းတစ်ချက်အဲဒါလေးပြောပါပါတယ်အဲမှာဟောထားတာတော့သမ္မာသမာဓိကြီးလောက်ဟောထားပါတယ်ဒါပေမဲ့သာသာဆရာဖြစ်တင်ရလေးကိုယူထားတာတော့ဝိပဿနာသမာဓိကြီးတဲ့ နိကသမဒိဋ္ဌိပါတဲ့တကယ်အရှိတော်တွေကိုအမှန်မြင်တာတကယ်ရှိရတကယ်ရှိနေတာကိုကြည့်လို့မြင်သွားတယ်ဆိုလို့ရှိရင်အရှိကအရင်ကလည်းပဲဒါဖြစ်တာမှန်နေတာဖြစ်မှန်ကိုကြည့်လို့မှန်တိုင်းကြည့်သွားရင်ကောင်းကောင်းဆိုးဆိုးဘာပဲဖြစ်ဖြစ်ပေါ့မှန်တိုင်းကြည့်ပါရင် ဒါအမြင်ခံခေါ်ရပါပဲမှန်ကန်တဲ့မှန်ကန်စွာမြင်ခြင်းအမြင်မှန်ပေါ့အဲ့ဒီအမြင်မှဝဒနာအမြင်မှအရိယမေကအမြင်မှပေါ့အမျိုးပြတာပါသမတိကြီးရဲ့ရှေ့မှာဥပဒနာဆိုတဲ့စကားအထူးပြုစကားမေကဆိုတဲ့အထူးပြုစကားကြီးပါလာတော့ အခြားအခြားသမာဓိတိရိုးခွဲရှိနေသေးတယ်ဆိုတဲ့အဓိပ္ပာယ်ထုတ်လို့ရပါတယ်။အဲဒီရိုးခွဲတွေကိုအထောက်အကူဆရာပြည့်ပြည့်စုံစုံလေးထုတ်ပြထားပါတယ်။ပထမအမျိုးသားကတော့သမစကရသမာဓိတိကောင်းရင်စာဆိုရင်ခံမှာပဲဆိုတော့ပါ ကောင်းတာဖြစ်ရင်ကောင်းကျိုးတွေရဆိုးတာဖြစ်ရင်ဆိုးရည်တွေရတတ္တဝါကြီးအကောင်းဆုံးအပြုတ်ကတတ္တဝါကြီးကိုကောင်းအောင်ဆုံးဖန်တီးပေးနေတယ်ဆိုတဲ့အသိစိတ်ဓာတ်။ဟောင်ကန်စွာကြည့်နေတဲ့အသိစိတ်ဓာတ်။အဲဒါကမ္မစကသမာဓိကြီးလို့ပြောခဲ့ပါတယ်။ယောဂီစံဒီအထုတ်တဲ့အခါမှာဇာရဲ့အာယုံလေးဇာရဲ့အင်္ဂါလေးတိုးပုံလျှော့ပုံတွေပေါ်နေတာကြီး ဒါကြီးကြည့်နေတာပေါ့ဆိုင်အာရုံထဲမှာစိုက်ပြီးတော့ကြာနေလို့သရကောသဒီဝရဏတရားတွေပေါ့လေသူစားခြင်းရှိပဲနဲ့ဒီသက်ပုံလေးယူဒါလေးကြီးကြည့်ရတာပါပဲသောကိစ္စအထုတဲ့ပုဂ္ဂိုလ်ကအဲဒါဈာနသမာဓိကြီးခေါ်တာပါပဲသောကိစ္စသက်တဲ့အထုတဲ့နေရာဌာနမဟုတ်တော့ လောကိယလောကိယအကြောင်းကိုတော့လောကီဈာမသမာဓိတိအကြောင်းကိုတော့ချက်ထူပြီးတော့ပြောမလို့ပါဘူးနောက်တတိယကဥပသနာသမာဓိတိချုပ်ကျုပ်တဲ့ယုံနာတရားတွေပေါ်မှာအမြဲကုန်ဆင်းရဲကုန်သူတော်တိုက်သူဖြစ်ကုန်ခေါ်တဲ့ရှိရာဆုံးကိုသူပြီးခြားခြားသိနေပြီးတော့အမှန်တိုင်း ရှိသွားတယ်ဝိပဿနာသမာဓိဝိပဿနာဉာဏ်ကြီးကျပြည့်စုံပြီးတော့အနိစ္စနိဗ္ဗာန်ကိုအရိယာမင်းနဲ့ပြီးလိုက်တဲ့အခါမှာခန္ဓာမကသမာဓိကြီးဆိုတော့ဖြစ်တော့တကယ်အနိစ္စကိုမမကန်ကန်မြင်လိုက်တာအရှိကိုအနိစ္စအရှိကိုမြင်လိုက်တာမမကန်မြင်လိုက်တာတိကျမြင်လိုက်တာအဲဒါမကသမာဓိကြီး အရိယာမဖြစ်တော့တယ်ဆိုရင်အရိယာကိုလည်းဖြစ်တော့တာပါပဲအရိယာဘောရသမာဓိကြီးပဲပါတော့ပါပြီကိုတူတူချာချာဖြစ်တဲ့အရာတွေကိုအရှင်းအရာတွေကိုပြန်ပြီးတော့လှိမ့်ကြည့်သိဉာဏ်တာပေါ့ဒီသုဏသမာဓိကြီးဒါလည်းဖြစ်ရပါပဲသမာဓိကြီး6မျိုးပါလေမနေ့ကအကျဉ်းစားခွဲပြီးတော့ပြောခဲ့ပါတယ် စိတ်၆မျိုးတည်းကနောက်ပိုင်း၃မျိုးကတော့အထုလုပ်ဖို့မလိုဘူးဆိုတော့လည်းပြောတော့ပါတယ်ခြေပိုင်း2မျိုးအဲ3မျိုးကိုပဲလုံးခြေပိုင်း3မျိုးတွေကကမ္မစကတာသမာဓိကြီးကတော့အထူးလုပ်ဖို့မလိုပါဘူးဇာနာသမာဓိကြီးကတော့ဒါတော့လုပ်ရတော့ဝိပဿနာသမာဓိဆိုအလုပ်တွေပါလာပြီဆိုတော့အဲ့ဒါကြီးတော့ပြောဖို့ရှိပါတော့တယ်ဒီနေ့ ရှေ့ပိုင်းသမာဓိရှိ၃မျိုးကိုစာရုပ်နဲ့လက်ပြီးပေါင်းစပ်ပြီးတော့ဆက်လက်လည်းရှင်းလင်းတင်ပြပါမယ်။ခြားရည်ဆောင်ရှင်းလို့ကောင်းတဲ့ကုလစိတ်ဓာတ်အပြုအမူတွေတန်ရှင်းတဲ့ကုလစိတ်ဓာတ်အပြုအမူတွေရည်ကြီးစိမ်မွေ့အေးချမ်းတဲ့အပြုအမူတွေစိတ်သက်သာကောင်းတဲ့အပြုအမူတွေပြုရင်ပြုသလောက်အဲဒီကုသကံရဲ့အမွေတွေ ကိုယ်ပိုင်ခံစားရတာပါပဲစိတ်အတိအကျပါစိတ်နဲ့စိတ်သားမဖြောင့်ခြင်းလို့လွဲချော်သွားလို့စိတ်ထားနေရာမကြလို့မတန်ရှင်းတဲ့ကိုယ်လုံးစိတ်သားအပြုတ်ကိုရေပေါ့ဒီသူ့တော်ကအကျင့်ဆိုးတွေဒါကြီးပြုလို့ရှိရင်အပြင်းမကင်းမတန်ရှင်းရိုင်းဆိုင်စမ်းတမ်းပြီးတော့ပူလောင်ဆင်းရဲတယ် ဆက်ဆုပ်ရှာကြီးဖြစ်လာအောင်အဲဒီဆက်ဆုပ်ရှာကြီးရှိခါတဲ့ပုဂ္ဂိုလ်ဟာသိုးမှုခံရတာပါပဲ။ကောင်းကြီးကောင်းမှုသိုးရင်သိုးမှုဆိုတော့အဲဒါလိုအသေးစိတ်ရှိတာ။မတည့်တဲ့သာသာလို့ရှိရင်ဒုက္ခရောက်တတ်တယ်ဆိုတာကိုမြင်တယ်။ကြည့်ချတယ်လို့ပေါ့။ဒါသိအရေးကြီးပါလား။ ကြိုပြီးတော့သိထားတော့တဲ့တဲ့ကောင်အတိုင်းအတာနဲ့အချိန်မှလာစားအကျိုးကျေးဇူးအလိုလိုရှိလာတာပါမတဲ့တဲ့ကောင်မတင်မသိပြီးတော့ရှောင်းရှောင်းလို့ရှိရင်အစာနဲ့စားပြီးတော့ဒုက္ခတွေမရောက်ဘူးကျုပ်ထုကျုပ်ပိုင်းဆိုင်ရာမှာအဲ့ဒါတွေရှိတယ်လို့စိတ်ပိုင်းဆိုင်ရာမှာလည်းဒီလိုပဲဆန့်ရှင်းတဲ့အချိန်ကောင်းလေးတွေရှင်းလို့ရှိရင်ကောင်းကြရမယ် မတန်ရှင်းတဲ့အကျင့်တွေအကျင့်တွေကျင့်လို့ရှိရင်ဆိုဖြစ်တည်ရမယ်ဆိုရက်အတိစိတ်ဓာတ်ဟာသဘာဝကျပါတယ်။ဒါမလို့မှန်ကန်တဲ့သဘာဝကျတဲ့အကြောင်းကျအဲအကြောင်းကျဆက်ကြည့်တာမလို့ဒါသမာဓိတိလို့ခေါ်ပါတယ်။ကမ္မစရတာနဲ့သမာဓိတိပေါင်းလိုက်တဲ့အခါကျတော့ကမ္မစရတာသမာဓိတိဖြစ်သွားပါတယ်လို့။အဲဒါဟာ ဒီလူကြီးအတွက်ပေါ်လေအခြေခံအားဖြင့်သိရကြည့်တယ်။သာနာဆိုင်ရဲ့ကုသိုလ်ကြီးပြုဖို့ရ။ဒါတော့ဒုတိယတရားကြီးရှောင်ဖို့ရအတွက်ပေါ်လေသိအခြေခံကြပါလား။ကုသိုလ်လုပ်လို့တဲ့ပုဂ္ဂိုလ်ကရနေပြီးတော့လမ်းခွဲရဆက်လမ်းခွဲရအဲခွဲရမှာပါဗျာကွာ။ရမ်းရှိလို့ဆိုမှာပါလေကွာ။ ကုသိုလ်ဆန်းရှင်းရေးဒါနကုသိုလ်ပြုလို့ရှိရင်ဒါနရဲ့အကျိုးတွေဘယ်လောက်တိုင်းတာရှိဆိုတာသိထားဒီလိုတွေပြည့်စုံလို့ရှိရင်ဘယ်လောက်တိုင်းတာရှိအကျိုးပြည့်တယ်ဆိုတာပေါ့စိတ်သက်ပုံရအတိမှတိုးစေတဲ့အဖြစ်နဲ့တရားတွေအားထုတ်လို့ရှိရင်ဘယ်လောက်တိုင်းတာရှိအကျိုးပြည့်နိုင်တယ်ဆိုတာပေါ့ခလျာဏမိစ္ဆာတွေဌာနနည်းနည်းဖြစ်ဖြစ်များများဖြစ်ဖြစ် သိရှိထားလို့ရှိရင်အဲဒီကနေပြီးတော့ကုသိုလ်လေးပြုပြီးလို့ရှိရင်ကောင်းကျိုးတွေရဖို့တော့သိကြပါလားဌာနကောင်းကျိုးပြုလိုက်ကောင်းကျိုးပမာတိကောင်းကျိုးဆိုတာဒီကနေအဲကောင်းကျိုးကောင်းကျိုးချတာဖြစ်ဖို့ရတော့ပေါ့လေခြေကအကျဆုံးပဲပြောတော့ကောင်းကံဆိုးကံရဲ့ကောင်းကျိုးဆိုးပြစ်တွေပေးနေတယ်ဆိုတော့ ဒီလိုရှိတဲ့ဦးကကောင်းစီဆိုရင်ဒီလိုအမေကြီးလို့မရဘူးဆိုးစီဆိုတဲ့ဒီလိုအမေကြီးလို့လည်းမရပါဘူးကောင်းကလည်းသုခပဲတတ္တဝါလေးကိုကောင်းအောင်ဆုံးဖန်တီးကြည့်ရတယ်ဆိုတော့လေဖန်တီးရှိဖန်တီးရှိဒီဝါဒကိုလည်းပဲစံစားအောင်ဖြင့်ပြန်ရှာနိုင်ပါစေ ခုနစိတ်ချချောင့်တဲ့စကားလေးပြောတော့စိတ်လမ်းကြောင်းဖြောက်ပါစိတ်လမ်းကြောင်းဖြောက်ဆိုတာအရာရာမှာပါလေကုသိုလ်စိတ်ဖြစ်ခြင်းလေဆိုတာပါတယ်လို့စကားပြောလို့ရှိရင်အရာရာမှာအပြစ်ကင်းခြင်းလေကိုယ်ဝေရနှုတ်ဝေရစိတ်စိတ်ထားလေး ဆက်လက်ရှင်းရှင်းလေးဖြစ်စီမယ်ဆိုရက်အဲအတိတ်ဆန်ချက်ကလေးပါဆွေးနွေးတဲ့စိတ်စိတ်ကလေးပါဥတီချက်လေးပတ်မှလိုက်တာသမထားတဲ့အတိုင်းပေါ့လေဒါလေးသတိရရပြီးတော့ဒီလိုရှိရဲ့အများအားဖြင့်အပြည့်ကင်းပိုင်ရှင်းတဲ့ကုသိုလ်စိတ်ကလေးတွေကြီးပဲဖြစ်တော့ ဒါသိရေးရှိပါတယ်ဒီကတော့ဟွန်းဒါနကုသိုလ်ကိုပြီးရဆိုလို့ရှိရင်အတိအကျတဲ့သဘောလေးတွေပေါ့အတိအကျတဲ့သဘောလေးတွေကဘာလေးတွေလဲဆိုတော့ဒါနဆိုတာကိုယ်ရှိတဲ့ပစ္စည်းသူတို့ကပြည့်စုံအောင်လို့ဖြန့်ပေးတဲ့သဘောပေးခန့်တဲ့သဘောသူတို့ကပြည့်စုံခြင်းသိချင်လို့ သဘောပြည့်စုံစေခြင်းလို့ဆိုတော့ကိုယ်မှာကိုယ်သာသုံးမယ်ဆိုတဲ့ဒီကူပေါင်းစာအဆုံးရောက်တဲ့လောဘအနှုတ်လက္ခဏာပြလိုက်တယ်ဒီဒီပေးတဲ့ဒီဒီသူတစ်ပါးသုံးလို့ရှိရင်ချမ်းသာပါစေမေတ္တာပါသွားတယ်မေတ္တာပါသွားတဲ့မုန်းကြီးရဲ့ဒေါသအနှုတ်လက္ခဏာပြလိုက်တယ် တစ်ဖက်ကပုဂ္ဂိုလ်တွေလောတတိစီချိုးတက်မှုကြောင့်ဆင်းရဲမှုကင်းပါစေဆိုတဲ့သဘောမျိုးနဲ့ဒီကံလေးရှင်းလာမှုပါသွားတယ်ရှင်းလာမှုပါသွားတော့ရစ်သက်တဲ့ဒေါသလေးဒေါသလေးရှင်းသွားတယ်နောက်လည်းခဏကြာသွားတယ်ဒီနည်းနဲ့အစိုးရတဲ့လောဘတကူကောင်းတဲ့သဘော အဲဒီလိုသွေးရတဲ့လောဘဒေါသတွေကျင်းတဲ့ကုသိုလ်မျိုးသာအကျိုးပေးတတ်တယ်ပြည့်ပြည့်စုံအကျိုးပေးတယ်လို့ဒီလိုစိတ်ကလေးရှင်းရှင်းလေးထားရတာထားတော့ဒါနနဲ့ပတ်ပြီးတော့ကိုယ်ကိုယ်ပုံပေါ်မပြတ်သားတဲ့သဘောကြီးရှိတော့ဘူးအဲဒါတွေလည်းအနောက်ပက္ခနာပြသွားတယ်ဒီနည်းနဲ့ဆွေးနွေးတဲ့လောဘဒေါသမောဟကြီးကင်းတဲ့ကုသိုလ်မျိုးပေါ့ကုသိုလ်မျိုးဒါအဖြစ်ကင်းတယ်ခေါ်ပါတယ်အဲဒါကိုကုသလဆိုတဲ့ပုဂ္ဂိုလ်ကအနာဝကျလို့သုံးထားပါတယ် ပြောเสียခဲ့เสียကြည်ကင်းရင်ကြည်ကင်းတယ်ဆိုတော့တန်ရှင်းတယ်ဆိုတဲ့အဓိပ္ပာယ်ပေါ့အကြည်ကင်းတန်ရှင်းတယ်ဆိုလို့ရှိရင်အဖြစ်မြင့်ပြလာတာပဲမြင့်ပါရနေပြီးတော့တန်ရှင်းလာတယ်ဆိုတော့ဒီတဏှာကုသိုလ်ပြုရမှာအဖြစ်ကမြင့်ပြလာတာဒီကြည့်တဲ့အခါမြင့်ရတယ်ခေါ်တာပဲအဆုံးတတ်တဲ့လောဘဒေါသတွေရှင်းနေတော့ပူလောင်မှုတွေလည်းပဲထိုက်တာလည်း ရော့သွားတာပဲတော့ဟွန်းကိုယ်လုံးကိုပြည့်နေဆိုတော့အေးကြနေပေါ့အဲ့ဒါအနှစ်သက်ပြပဲအဲ့ဒီလိုသဘောပါရပါတယ်အဲ့ဒီလိုသဘောလေးကြီးပါအောင်ဆိုပြီးတော့လုံဆော်တဲ့စေတနာလေးရတယ်ပဲဆန့်တာပါပဲသဘောပါအောင်ပန်းရှင်းနဲ့ဆိုပြီးလုံဆော်ချက်ကလေးကိုပါသွားတော့အဲ့ဒီလုံဆော်ချက်ကလေးဟာ ပန့်ရှင်းတဲ့ဆုံးဆုံးချက်ခေါ်ပါလေစေရနာလို့ခေါ်ပါလေအကျိုးပေးတယ်ဆိုတော့အဲ့ဒီစေရနာအကျိုးပေးတာပါပဲသူကပြည့်စုံအောင်ပြည့်စုံစေခြင်းနဲ့အနေနဲ့စေရနာကစေရနာကောင်းကောင်းနဲ့ကောင်းတဲ့အကြည့်ကင်းရလို့တော့ကောင်းကျိုးကြီးပေါ့လေဘောဂသမ္ပတိဆိုတာကစာဝန်ကြီးပြည့်တဲ့အကျိုးကြီးအဲ့ဒီစေရနာကပဲစေရနာရှင်ကြီးယူခဲ့လိုက်တာဘယ်တော့မှယူခဲ့တာမဟုတ်ဘူးအဲ့ဒါကို အနာဝိဇ္ဇသုခဥပါလက္ခဏာဆိုတာဒါပြောတာပဲပြောစရာကျဲစရာဖြစ်ခင်းရင်စိုက်ရှင်းရင်ရှင်းလို့ရပူလောင်ဆဲကိုခင်းပြီးတော့အိပ်ကြပြီးတော့တက်တက်စရာဖြစ်ခြင်းဆိုတာပါကောင်းကျိုးချတာအိဋ္ဌဥပါကဆိုတာဖြစ်လာတာပါပဲဒါမှဒီကုသိုလ်ကအမှတ်သားနှစ်ခုတိပြောစရာကျဲစရာအဖြစ်ခင်းရင်ဒီကောင်းကျိုးရခြင်း နှမျိုးရှိပါလားအဲဒီနှမျိုးကြီးနှမျိုးတွေကကောင်းကျိုးရာခြင်းကိုဥတည်ဖို့မလိုပါဘူးအပြစ်ကင်းရေးကိုပဲဒါပဲပြုဆက်ရပါပါသနာကုသိုလ်ပြုလုပ်တယ်ဆိုရင်သနာကုသိုလ်အချိန်ဝါတွေကိုနည်းစီတတ်တဲ့တကူကောင်းစားဖတ်အရေးကြီးတယ်ပေါ့လေအဲ့ဒါဒီသိအောင်လုပ်ဖို့ဒါအရေးကြီးပါတယ် ကုသိုလ်ကောင်းမှုပြုရတာဘာကုသိုလ်ကောင်းမှုပြုပြုမပြောပါတော့တဲ့အာမခံရရှိတဲ့လောကီမျိုးမပြောရပါဘူးမပြောပါတော့တဲ့ကိုရိုးမပြောရဘူးသူတစ်ပါးအကျိုးရှိဖို့ဆိုတာပါမယ်ကိုရုပ်ပြောတဲ့နေရာမှာသူတို့ကအကျိုးရှိရဲ့အတွက်ပြောရပါတယ်အဲဒါအကြည့်ရမယ် ကုသိုလ်ဆန္ဒလေးလည်းပါပါတယ်ကုသိုလ်ဆန္ဒကိုယ်တည်းရှိမပြောရဘူးလားဆိုတော့ကိုယ်တည်းပြောရတာကတော့အာမခံချက်ရှိတဲ့အကျိုးကိုပြောရတယ်ဘဝရဲ့အတိအကျဖြစ်ရတာပုလာတိဒုက္ခပဲမတတ်တော့ခုစီရစီစီရပြီးဖြစ်ရတာမတတ်တော့ ဘဝအဖြစ်ဖြစ်လို့ဘုံနာတဲ့ဒုက္ခကြီးရှောင်သိမ့်လို့မရလို့ဖြစ်နေတာဘဝတည်မရှိဘူးဆိုလို့ရှိရင်တော့ဘုံနာတဲ့ဒုက္ခကြီးတွေလည်းဒါလည်းနေတော့အဲ့ဒီလိုအာမခံရရှိတဲ့ချမ်းသာမျိုးကိုတော့ရင်းချမ်းတဲ့ချမ်းသာမျိုးကိုတော့ပြောရှိရပါတယ်ပြောကောင်းပါတယ်ဒီလိုပြောတဲ့အတွက်ကိုယ်မှလည်းပဲလောဘကြီးလို့ဘယ်လိုမှမဆိုးဘူး အဆုံးရောက်တဲ့လောဘလည်းလည်းမဆိုးဘူးလိုအပ်တဲ့ဆန္ဒပဲကုသိုလ်ဆန္ဒခေါ်ရတယ်လို့အဲ့ဒီဆန္ဒမျိုးတော့ထားပါတယ်ဒီတော့မပြောပါလိုက်တဲ့ကိုကျုံးပါပဲလေသူကချမ်းသာရေးတဲ့တကယ်ချမ်းသာရေးပျော်ရွှင်ပြီးတော့ပြုလုပ်တဲ့အကျိုးကိုမှန်တယ်များဟာကိုပြုရရှိရှိနှုတ်ပြုရရှိရှိစိတ်အကျိုးရရှိရှိအဲ့ဒီအကျိုးလေးဟာ အမှန်ဆိုင်ရှင်းပါလားဒီအပြုအမူလေးတွေကိုပေးရကြည့်ပြီးတော့ဒီရချက်ကလည်းကောင်းတယ်ဆိုတော့ဒီပုဂ္ဂိုလ်တော်ပါပြီလေဆိုတာပေါ့လေဒီပုဂ္ဂိုလ်မြင့်မြတ်ပါပြီလေဆိုတာပေါ့လေအများကကိုယ်နားလည်သွားတယ်တော်ပါပြီလေဆိုတော့ဒီကလုံးလေးအတိညာလေးလည်းပေါ်လာပြီးတော့သူ့ကိုသူနဲ့ထိုက်တန်တဲ့ဒီကလုံးလေးကလည်းတော်ပါပြီလေဆိုတဲ့ဒီကလုံးလေးကလည်းပေါ်လာတယ် ပါဠိလိုတော့ပရမလို့ခေါ်ပါတယ်ပရမဒီပုဂ္ဂိုလ်တော်ပါပြီဆိုတော့အတိအရှိရတော့သူနဲ့လိုက်ဆက်တဲ့စကားလုံးသုံးမယ်ဆိုလို့ရှိရင်ပရမလို့သုံးတာပဲဤမြတ်တဲ့အတိညာနဲ့ဤမြတ်တဲ့ပရမဆိုတဲ့စကားစကားလုံးလေးပေါ်လာဖို့ရအတွက်ပေါ့လေအကြောင်းဖြစ်သွားတယ်ဒီမှာတော့ဒီကလည်းရေစိတ်ကောင်းတဲ့မပြောပါလို့တဲ့လောကီကျိုးကိုပြောပဲလေဒီလိုပါချမ်းသာရင်ကိုယ်အတွက်တကယ် စံတာရေးကိုမျှော်ရှိပြီးတော့ပြုလုပ်တာအဲ့ဒါပါရမီခေါ်တာပဲပရမတ္တပရမတ္တဝိညာဉ်တော်ပုဂ္ဂိုလ်ဤဘာဝဖြစ်ကြောင်းဖြစ်ရာကုသိုလ်ပြုတဲ့အခါမျိုးမှာအမဂ္ဂညပြည့်လောဘကြီးကိုမလျော်ပဲလေသူဘချမ်းသာရေးနဲ့တကယ့်ဘဝချင်းကလွတ်ရောက်ရေးကိုဥတည်ချက်ထားနိုင်တာမို့လို့ဤရသောပုဂ္ဂိုလ် ဆိုတဲ့အတိနဲ့ဤမြတ်သူဆိုတဲ့စကားလုံးပေါ်လာရတာအဲဒါပါရမီပဲနော်အဲတော့ကုသိုလ်ပြုရခြင်းအကျိုးတွေတော့ပါရမီမြောက်ကုသိုလ်ပြုတတ်ဖို့အတွက်လူတိုင်းလူတိုင်းအရေးကြီးပါတယ်ညံ့တဲ့ပုဂ္ဂိုလ်များတော့မတိတဲ့ပုဂ္ဂိုလ်များတော့တကူကောင်းဆန်စိတ်ထားရှိသူများကတော့ မေတ္တာကရုဏာထားရမှမသိတဲ့မဲ့တဲ့ပုဂ္ဂိုလ်များကတော့ကုသိုလ်ကောင်းမှုတော်မှကိုရိုးရှိမှသိကြတာပါနာမည်ကြီးကျင်တာတွေလည်းပါတာပါငါတို့ကသူ့နိုင်တာပဲဆိုတဲ့အနေနဲ့နာမည်ကြီးကျင်တာပါတာပါဒီတော့ပါရမီကုသိုလ်ဆိုတဲ့အဲ့ဒီလူသားတွေနဲ့မဆိုင်တော့ဘူးသူတို့အရာလည်းမဟုတ်တော့ဘူး ဒီပုဂ္ဂိုလ်ရဲ့အရာလဲလို့ဆိုတော့ဒီပုဂ္ဂိုလ်ရဲ့အလုပ်လဲဆိုတော့စိတ်ကရုဏာရှင်းရပြီးတော့ဘုရားဆင်းရဲကိုယုံမုန်းတဲ့ပုဂ္ဂိုလ်ပေါ့ဆင်းရဲအဆက်ဆက်ရှင်းတာယုံမုန်းတဲ့ပုဂ္ဂိုလ်ဒီလိုဘုံမှာရှင်းမှလည်းပြတာဒီလိုဘုံမှာရှင်းလာတလားတဲ့ကရုဏာရင်းရတဲ့ပုဂ္ဂိုလ်များရဲ့ပုဂ္ဂိုလ်မူပုဂ္ဂိုလ်များရဲ့အလုံး ပုဂ္ဂိုလ်ကိုကိုယ်များရဲ့အရာလို့ဆိုအဲ့ဒီတဲ့တဲ့ကိုသိစေခြင်းလို့ပရမတ္တကံမှာပရမဏကံမှာပါရမီလို့ဆိုထားပါတယ်ဒီမှာသပါရမီဆိုလို့ရှိရင်ကိုယ်ရုပ်ပါလေသူကအကျိုးရှိဖို့အတွက်ကိုယ်ရုပ်ကိုတော့တကယ်ချမ်းသာရပြောစုဤတဲ့ပုဂ္ဂိုလ်များကတော့ အများပေါ်မှာမေတ္တာကရုဏာကြီးမားစွာထားပြီးတော့တကယ်ခုနဆန္ဒကိုပြောရှိပြီးတော့ဒါနဆိုင်တဲ့ကုသိုလ်တွေကိုပါရမီရောက်ပြုတော်တာပါပဲပြုတတ်တော်တာပါပဲအဲပြုတော့ဒီပြုပြီဆိုလို့ရှိရင်တော့အရိယစေတနာဟာလုံးဝသတ်စင်တာကိုလို့ကောင်းကျိုးအပြည့်ရတော့တာပါ ဆိုရင်းပါပဲတတ္တဝါတိုင်းရဲ့ယုံနာဖြစ်စီဒီကြောင့်ဖြစ်စီမှာကောင်းကောင်းဆိုးဆိုးပြုလို့ရကံခေါ်တဲ့စေတနာတွေဟာသင်္ကလာ၆ရာအရာဖြစ်ပြီးတော့ဖြစ်တာရှိတယ်ဖြစ်ပြီးတော့ဖြစ်တဲ့ဟာတွေကဘာဖြစ်လို့အကျိုးပေးရတာလဲဆိုတော့ စိန်နေမကုန်ပဲနဲ့ဒါတွေကကောင်းမှုကကောင်းကျိုးရတာဆိုးမှုကဆိုးကျိုးရတာပေါ့လေချက်ချင်းကြည့်လို့ချက်ချင်းပြတ်သွားတာအစိမ့်နေမကုန်ပဲနဲ့အစိမ့်နေထားခဲ့ပြီးတော့တတ္တဝါတွေကောင်းကျိုးဆိုပြီးဒီခံရတာဟာဘယ်လိုသဘောလဲဆိုတာကိုစဉ်းစားလိုက်လို့ရှိရင်မယုံကြည်စရာဆိုတော့ကောင်းပါလား ဒါပေမဲ့လို့သိရုပ်ကြည့်နဲ့ပြောပြလို့ရှိရင်တော့လက်ခံနိုင်ကြပြီပါပဲအကျိုးပေးပြီးစုံတဲ့အခါမျိုးမှာအချိန်အဟုတ်ကိုတားလို့မရပါဘူးအကျိုးပေးမှာပါပဲသိကြဖို့အကျိုးပေးပါတယ်ကွာအကျိုးပေးပြီးတော့ချုပ်ထားတာပါပဲဥမာအားဖြင့်တည်တည်ဆိုကြပါစို့ ပြည့်စည်ဟာတဖြည်းဖြည်းခူးရနေပြီးတော့ငုံလေးကြီးအကင်းလေးကြီးဖြစ်တော့တဖြည်းဖြည်းကြီးကျက်တော့နှိမ့်ရဲလာနောက်ဆုံးဖြေကျသွားတာအဲ့ဒီရောဒီမှာနောက်ဆုံးဖြေကျသွားတာဟာတီးတီးတော့တော့မဟုတ်ဘူးဒီဒီဒီအဒီကသူ့အစီထဲမှာနောက်ထပ်အပင်လေးဆက်ဖို့ရအတွက်ရိုးလေးခြံထားခဲ့တယ်စိုက်ကြည့်ရိုးဖြစ်လာတော့ စေတနာတွေကလည်းဒီလိုပဲအချိန်ကျလို့ရှိရင်တော့နှိမ့်ရွယ်ပြီးတော့ကြီးကျယ်ပြီးတော့ဒီလိုလည်းပဲဖြစ်ဖြစ်ဖြစ်ဖြစ်ဆိုတာကတရသက်သွားနေတာလည်းဖြစ်ကြတဲ့အနေနဲ့ပေါ်ပြီးဖြစ်သွားပြီလားလို့သူတတ္တိလေးကတော့စေတနာရှင်ဆန္ဒမှာတော့ခြံထားရပါတယ်အကောင်းဆုံးအကျိုးပေးနေတာအဲ့ဒီစေတနာလေးပါပဲဆရာကတော့နောက်နေ့ကျမှပဲ ရှင်းပြီးတော့သင်ကြပါတော့မယ်ဒီနေ့ကတော့ခဏကြီးရှိတော့မှလို့ဒါလုံးနဲ့ရောက်ကြအောင်ဆို